ရံကုန်ရရက်ကနီးနေတာနဲ့ဟုတ်လို့တရားဟောလက်စာတရားလေးကြီးကျက်စေချင်တာနဲ့ညပိုင်းဒီမဟုတ်ဖဲနဲ့နေပိုင်းမှာဆက်ပြီးတော့ဟောနေရပါတယ်။ဟိုနေ့ကပညာသာပါတယ်။လွန်ခဲ့တဲ့၃ရက်ကကုရိယတန်ဖိုးရှင်ဖြစ်ခြင်းရဲ့အကြောင်းခရဒါသာ၁၁ပါးတည်းက၃ခုရှင်းပြပြပါလိမ့်။ဒီကျန်တဲ့ ကျောင်းတွေဆက်လက်ပြီးတော့ရှင်းပြပါမယ်။ဒီကုမြောက်ကျောင်းကတော့ပိဏပါတာပစေနာတာ။ဟုတ်ယူရရပဲ။ဆုံးယူရရမယ်ဆိုတာဆုံးအပါဝင်ပစ္စည်းလေးပါရဟန်းတော်များမှာတရားဓမ္မတွေကသူတန်းနဲ့လူရရပစ္စည်းတွေပေါ့။အဲဒီပစ္စည်းတွေကိုယူရရမယ်။အဲရဟန်းတော်များနဲ့ပို့ပြီးတော့တက်ဆိုင်ပါလား ဘာမှတွေလူတန်းတဲ့ပစ္စည်းကိုယူရရမယ်ဆိုတာသူ့ကိုအလေးပြုပြီးတော့စားရပါလားလို့ဆိုတော့ဒီလိုတော့မဟုတ်ပါဘူးအဲဒီလိုရင်းတဲ့တွေကိုဘုရားကြီးဆက်ပြီးတော့ရှင်းပြတော့တာယောဂီတွေကလည်းပဲတချို့ယောဂီများဟာကုသရာမိဘရှင်ရညာတိမိတ်ဆွေများတူရဲ့ထောက်ပံ့ခြင်းနဲ့လည်းပဲလာပြီးတော့အထုရတာရှိတတ်ပါတယ်။ဒါတော့သူတို့ထောက်ပံ့ အဲဒီကိုလည်းပဲလေးစားဖို့လိုပါတယ်ကိုယ်စိတ်နဲ့ကိုလာပြီးတော့အထုတ်ကြပြီမယ်လို့ကပ္ပထဌာနဟာဆောက်ဦးပြည့်စုံရတာရည်ကြီးပြည့်စုံရတာသသရရာကိုကိုချက်ပြုကျေးဝကြတဲ့ကုညီကြတဲ့ပုဂ္ဂိုလ်ကြီးဆိုတာရှိပါတယ်အဲလိုကုညီမှုကိုလည်းပဲတဏှာဖြင့်လေးစားဖို့လိုပါတယ် ညလိုရရပစ္စည်းလေးပါးတွေနဲ့ထောက်ပံ့ကြတာလေဒါတော့စိတ်ချမ်းသာကိုချမ်းသာနဲ့အထုနိုင်ရေးအတွက်စသရာရာပေါ်ဒီထောက်ပံ့ကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့တွေးသတ်သက်တဲ့ညာတကာသူမျိုးတွေလည်းမဟုတ်ကြဘူးကြည်ကျော်မိမိရဲ့လုံငန်းကိစ္စကိုဆောင်ရွက်တဲ့ပုဂ္ဂိုလ်တွေလည်းမဟုတ်ကြဘူးဒီတော့ဒီပုဂ္ဂိုလ်တွေဟာမိမိတို့အမိပြုပြီးတော့ ဆက်မွေးမှုပြုကြတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးစိတ်စေတနာကောင်းကောင်းနဲ့မိမိတို့အကျိုးလိုပြီးတော့ဆောင်ရွက်ပေးနေကြတယ်ဆိုတာပေါ့လေဒီလိုသူတို့ဆောင်ရွက်ပေးကြဟာအကျိုးရှိကြပါစေဆိုတာပေါ့လေဆောင်ရွက်မှုဆောင်ရွက်ဖို့ပစ္စည်းတွေပါနဲ့ထောက်ပံ့မှုဖက်ဖက်ကကူညီမှုပေါ့လေကျိုးကျေးဇူးတွေများကြပါစေမိမိတို့ဘက်ကပေါ့နေလို့တော့မဖြစ်ဘူးဆိုတာပေါ့လေ အဲ့ဒီလိုစိတ်ထားကလေးဝိရိယလေးပေါ့လေသင်ပေးရပါတယ်ပြီးတော့ဘုရားကိုယ်တိုင်ကလည်းမိရဲ့သားတော်သမီးတော်တွေပေါ့လေဒီသားတော်ဟာဒီသမီးတော်ဟာဒီပစ္စည်းတွေကိုတုံးဆောင်ပြီးတော့ခန္ဓာကိုယ်ကြီးထွားရုံတက်တက်ရှိပြီးတော့ချမ်းသာတာနဲ့နေနိုင်ပါစေဆိုတဲ့ဒီလိုကြီးမျှော်ချက်နဲ့လူရရပစ္စည်းတွေကိုခွင့်ပြုသွားတာဟုတ်တာမဟုတ်ပါဘူး စင်စစ်တော့ဒီပစ္စည်းတွေတုံးဆောင်ပြီးတော့တဏှာဝဆေးမှလွတ်မြောက်ပါစေဒီပစ္စည်းတွေမကင်းကောင်းတဲ့အနေနဲ့တုံးဆောင်ပြီးတော့သီလသမာဓိပညာအကျင့်တွေကျင့်သုံးပြီးတော့ကိလေသာတွေလည်းငြိမ်းချမ်းပြီးတော့ဆင်းရဲတွေကလွတ်မြောက်ကြပါစေလို့ဒီလိုခွင့်ပြုထားတာလည်းဖြစ်ပါတယ်အဲဒီလိုအခြေအနေတွေမတည်ဘဲနဲ့ လုံလဝရိယမရှိပဲကြီးကြီးပြီးတော့နေလို့ရှိရင်ကောင်းသောတုံ့ပြန်ခြင်းမှန်သောတုံ့ပြန်ခြင်းမရှိဘူးခုနပြောခဲ့တဲ့အခြေအနေသိပြီးတော့လောဘဒေါသမောဟကိလေသာအကြံအလအနုကိလေသာတွေရင်းရင်းအတွက်အာရတဝိရိယဆိုတာပေါ့လေလုံလဝိရိယထားပြီးတော့ကြိုးစားလို့ရှိရင်ဒါ ဆွန့်တုတ်ကြံရာပစ္စည်းလေးပါတုတ်ကြံရာရောက်ပါတယ်ပစ္စည်းလေးပါကိုယူစရာရောက်ပါတယ်အဲတော့အဲ့ဒီအခြေအနေစဉ်းစားလိုက်တဲ့အခါဝိရိယတွေလည်းထူးခြားခြားကြီးတက်လာတတ်တယ်ဝိရိယတန်ဖိုးစဉ်ကြီးဖြစ်လာတတ်တယ်လို့ဒီလိုဆိုပါတယ်ပြီးတော့နောက်တစ်ခုကဒါယုဇမဟာတပစ္ဆခဏတာမြင့်မြတ်သောအမွေခံအဖြစ်ကိုစဉ်းစားဆင်ခြင်လိုက်လို့ရှိရင်လည်းလုံလဝိရိယတွေ တူတူချာချာဖြစ်ပြီးတော့ဝိရိယတန်ဖိုးခြင်းတွေဖြစ်ပေါ်လာတတ်ပါတယ်တဲ့ဘုရားသာသနာမှာထက်တကြမြင့်မြတ်တဲ့အမွေဆိုတာအချားမဟုတ်ပါဘူးပရိယဥစ္စာ9ပါးပါပဲအဲဒီရိယဥစ္စာ9ပါးအင်္ဂလိပ်ထိုက်ကြောင်း9ပါးခေါ်စဉ်ကရှင်းပြခဲ့ပါတယ်အခုဒီတနာကြောက်တဲ့အတိုင်းထပ်ပြီးတော့ရှင်းရမယ်ဆိုရင်အဲ့ဒါကြီးက သတ္တဒနာသတ္တတရားဒီဟုသောဥစ္စာသီလဒနာသီလဒီဟုသောဥစ္စာရှိတိဒနာဝတ္တဗဒနာသုတဒနာသာဂဒနာသာဂဒနာနဲ့ပညာဒနာပေါ့ဒါအရိယာဖြစ်စဉ်မြင့်မြတ်တဲ့ပုဂ္ဂိုလ်များရဲ့ပိုင်ဆိုင်နိုင်တဲ့အမွေပါပဲဘုရားရဲ့အမွေမွေပါပဲအဲ့ဒါမြင့်မြတ်တဲ့အမွေခေါ်ပါတယ်လောကမှာဘယ်လောက်ပဲ စင်တမ်းမြင့်မြင့်နေရပေမဲ့လို့မိဘများရဲ့အမွေနှစ်ရပေမဲ့လို့အဲ့ဒီအမွေနှစ်ကတော့ယုတ်ထုဖြစ်နေတော့တာရှိမခံပါဘူးအထူးအားဖြင့်နောက်နောက်ဘဝတွေယူလို့မရတဲ့အမွေတွေပါဒါတော့ကိုယ့်အတွက်လည်းပဲအသုံးမချရလို့ရှိရင်ဒုက္ခကြီးဖြစ်နိုင်တာကိုအရိယဥစ္စာခုနှစ်ပါးခေါ်တဲ့ညညတဲ့အမွေကတော့ဒီတဲ့ရှင်တဲ့ကာလမှာလည်းဒီအမွေတွေရှိတာကောင်းနေတာတော့ဘဝဆက်ဆက်လည်းပဲဒီအမွေတွေကတဘာတဲ့ကိုယ်နဲ့ပါသွားမှာ အဲ့ဒါလိုမြတ်မွေခံအဖြစ်စဉ်းစားပါစဉ်းစားပုံလေးနောက်ဆက်ပြီးတော့ပြောပါဦးလောကမှာသာဝိဝတ္တရားပြည့်ွက်ပြီးတော့သာစုသမီးစုဖြစ်တဲ့ပုဂ္ဂိုလ်များကိုမိဘများကဒီသားဟာဒီသမီးဟာငါတို့ရဲ့သားအစ်စ်သမီးအစ်စ်မဟုတ်ဘူးဆိုတာပေါ့လေသဘောထားပြီးတော့ပြစ်ပယ်ကြပါတယ်အဲ့ဒီပြစ်ပယ်ခံရတဲ့ သာသမီဟာမိဘများကွယ်လွန်သွားလို့ရှိရဲ့အမွေမရတော့ပါဘူးဒါလိုပဲဘုရားမြတ်စွာသာသနာတော်မှာအပြင်းထူးနေလို့ရှိရင်ခုနပြောခဲ့တဲ့အရိယဥစ္စာခုနှစ်ပါးခေါ်တဲ့အမွေကောင်းအမွေမြတ်ကိုပဲနီးနေမှမရနိုင်ပါဘူးအာရတဝိရိယအဲရှိတဲ့ပုဂ္ဂိုလ်သား သာသမီတာပေါ့လေခုနအရိယဥစ္စာခုနပါးမျက်မှောရနိုင်ပါလေအရရဝိရိယဆိုတာကကိုယ်နဲ့လည်းမငဲ့မကွယ်ဖဲနဲ့တကယ်ကိလေသာတွေကင်းပြီးတော့တဏ္ဍရှင်းရှင်းပေါ့လေအ ਨੇ ဆုံးတတ္တဗာအနေရောက်နိုင်လောက်တဲ့အထိကြိုးစားမှုရှိလို့ဝိရိယဟာအစဉ်စဉ်တက်လာပြီးတော့ရနေတာလည်းမဟုတ်အောက်ကျသွားတယ်လည်းမဟုတ်ပေါ့လေ အဲ့လိုအဆင့်ရောက်အောင်နောက်ဆုံးဝိရိယတွေအဆင့်နဲ့ပြည့်စုံပြီးတော့ပညာပူညာနဲ့ကျင့်တွဲပြီးတော့ပေါ်တဲ့ဝိရိယမျိုးပေါ့လေအဲ့ဒီဝိရိယမျိုးပြည့်စုံတဲ့ဝိရိယမျိုးအထိကျူးစားရတာပါအဲ့ဒီလိုကျူးစားနိုင်တဲ့ပုဂ္ဂိုလ်ဟာဘုရားသောသောဘင်းကပြောခဲ့တဲ့မြတ်သောအမွေပေါ့လေရတော့တာပါပဲမြတ်သောအမွေရလို့ရှိရင်ဒီပုဂ္ဂိုလ်ဟာဘဝပြည့်စုံသွားပါပြီအဲ့တော့ ကြိုးစားလို့ရရှိနေတဲ့ကြီးမြတ်တဲ့အမွေဟာတာမအမွေမဟုတ်ဘူးဆိုတာပေါ့လေမြတ်တော်အမွေရဲ့ကြီးကြီးရှိပုံလေးကိုစဉ်းစားကြည့်နေလိုက်လို့ရှိရင်ဝိရိယတွေကထူးခြားခြားတက်လာတတ်တယ်။အဲဒါဟာဒါယသမဟာတပစ္ဆခဏတာဆိုတဲ့ဝိရိယရှိခြင်းအကြောင်းပါပဲ။နောက်တစ်ခုကသတ္တုမဟာတပစ္ဆခဏတာတဲ့ လမ်းမှန်ညွှန်ပြတဲ့ဆရာရဲ့ဆရာဆရာရဲ့ကြီးကျယ်မြင့်မြတ်ပုံဆင်ခြင်ပြီးတော့လေဝိရိယတိုးမြှင့်ပေးပါတဲ့လမ်းမှန်ညွှန်ပြဆိုတော့ဘုရားမပွင့်ခင်ကဆိုရင်လူတွေနတ်တွေဇမားတွေဟာကုံမဲကပฏิပါဏဆိုတာလမ်းမှန်လိုက်နေကြတယ်လမ်းမှန်လိုက်တယ်ဆိုတာ စိတ်ထားလည်းအမျိုးမျိုးအမှတ်တင်ရလည်းအမျိုးမျိုးအယူဆရလည်းအမျိုးမျိုးတွေ꿰ပြီးတော့လမ်းမှမမြင်မဲနဲ့ပေါ့လေထင်ရတယ်သူတို့ဖြစ်လို့နေကြတာတော်တော်များများဆိုလို့ရှိရင်မတရားတဲ့ကျူးစရိုက်တရားတွေနဲ့ပေါ့လေအဲ့ဒါတွေနဲ့အချိန်ကုန်နေကြတာလမ်းမှာကြီးပဲလျှောက်နေကြတာဒီလမ်းမှာကြီးပဲလျှောက်နေတာပေါ့မြတ်စွာဘုရားအလောင်းတော်သူ့မိသားရှင်ရဲ့ ရင်ကြမြတ်စွာဘုရားဆံမောက်မှာပေါ့လေ။အင်းတတ္တဝါကြီးချုပ်ပြီးတော့စဉ်းစားလိုက်တဲ့အခါမှာတိတ်တနာတယ်။တိတ်တနာတော့လမ်းမလျှောက်ရနေပြီးတော့လမ်းမှလျှောက်ရေးအတွက်မိမိကိုယ်တိုင်ပေါ့လေလမ်းမှဘုရားလိုရှာဖွေပြီးတော့ပေါ့လေလမ်းမှရအောင်ပို့ပြီးမယ်ဆိုတာပေါ့လမ်းမှပို့ပြီးနိုင်လောက်တဲ့ရှင်မျိုးရအောင် ဒါနဆိုင်တဲ့ပါရမီတွေကိုဖြည့်ဆည်းဖို့ရမယ်ဆိုတာနားလည်ပါတယ်။နားလည်တဲ့အတိုင်းလည်းပဲကဘာနဲ့ကြည့်ပြီးတော့ဒါနဆိုင်တဲ့ပါရမီတွေသက်စွာဘုရားအလောင်းဖြည့်ပါတယ်။လမ်းမညွှန်ပြတော်မူတဲ့ဆရာဘုရားဟာအကြောင်းလည်းပဲပြည့်စုံပါတယ်ဟိတုတမ္မာအကြောင်းပြည့်စုံသလောက်အကျိုးလည်းပဲပြည့်စုံပါတယ်ဖလတမ္မာ ဒါတော့ကြောင်းကျိုးပြည့်စုံပြီးတော့တတ္တဝါများသိတယ်လို့အကျိုးများရေးအတွက်တတ္တဝါတွေအကျိုးစီးပွားကိုဘုရားလုံးဘွားကစားပြီးတော့နောက်ဆုံးဘုရားဖြစ်ပြီးပြိဋိဘံစံပြီးတဲ့အထိကျေးဇူးတွေရှိခဲ့ပါတယ်ပတ္တိပကာရတမ္ပရာဆိုတာတမ္ပရာ၄ပါးနဲ့ပြည့်စုံပါတယ်အဲဒီတမ္ပရာ၃ပါးတွေကစေတုတမ္ပရာဆိုတာအကြောင်းရပြည့်စုံခြင်းဆိုတာ ရာလုံးဘဝတွေကိုကတတဝါဒီလမ်းမလျှောက်နေတာဆင်းရဲဒုက္ခရောက်နေတာကိုအလွန်ကျင်နာတနာပါတယ်ကရုဏာအခြေခံပါတယ်ကရုဏာအခြေခံပြီးတော့တတဝါဒီလမ်းမှန်ရောက်ရေးအတွက်ညွှန်ပြနိုင်ဖို့ရာဉာဏ်တူးကြီးရရှိရေးအတွက်ဉာဏ်တူးကြီးရရှိဖို့ရာပေါ့လေပါရမီတွေဖြည့်ရတာဒါဟိတုတမရခေါ်ပါတယ်လူတယောက်ဆင်းရဲဒုက္ခရောက်နေပြီဆိုရင် ကရုဏာတက်တက်ဖြစ်ုံနဲ့မလုံလောက်ပါဘူးဉာဏ်ရှိဖို့လည်းအရေးကြီးပါတယ်ဉာဏ်ဆိုတာကဒါလမ်းမှားပဲလမ်းမှန်ပဲဆိုတာပေါ့ဒီကိုကပေါ်ပြနိုင်မှာအဲပေါ်ပြနိုင်တော့လမ်းမလျှောက်နေတဲ့ပုဂ္ဂိုလ်ဟာဆက်ပြီးတော့လျှောက်နေဆင်းရဲဒုက္ခရောက်မှာပေါ့အဲ့ဒီလမ်းမှလည်းသိရပါတယ်လမ်းမှလည်းပဲသိရပါတယ်ဉာဏ်ရှိမှလည်းဖြစ်ပါတယ် ညာတော့ရှိပါရဲ့လမ်းမှလမ်းမှတော့သိပါရဲ့ဒါပေမဲ့လို့လမ်းမှလျှောက်နေတဲ့ပုဂ္ဂိုလ်တွေပေါ်မှာကျင်နာမှုကရုဏာမရှိဘူးဆိုလို့ရှိရင်လည်းပဲအဲ့ဒီဆင်းရဲတွေကမကယ်တင်နိုင်ဘူးပြီးတော့ကျင်နာမှုလည်းရှိရမယ်ဉာဏ်လည်းရှိရမယ်ဒါသိအရေးကြီးပါတယ်ပြီးတော့ကျင်နာမှုအခြေခံပြီးတော့ဉာဏ်တူးကြီးရရှိဖို့ရပါရမီဖြစ်ရတယ်ဆိုတာသိတဲ့ဘာဝကျပါတယ်အဲ့ဒါဟိတုတ္တမအကြောင်းရပြည့်စုံခြင်းပါပဲ။ အဲ့ဒီကျင်နာမှုဟာရသော်ဖရာတန်တရားတစ်ချောင်းလုံး ပါရမီဖြည့်ရေးအတွက်အများကစော်ကားတဲ့ဓာတ်တွေကိုအများကြီးသိခံနိုင်စွာရှိတယ်။ဒီခေါ်ပေါ်မှာရှိတဲ့သားသားငယ်ပေါ်မှာချစ်ခင်တဲ့မိဘများသားငယ်ပေါ်မှာကျင်နာတတ်တဲ့မိခင်တွေပေါ့လေမိခင်တွေရဲ့ကရုဏာကိုဆုလိုက်စမ်းပါ။ အဲ့ဒီကရုဏာကိုမြတ်စွာဘုရားတပါးတဲ့ကရုဏာမမှီဘူးတဲ့တာမန်ကရုဏာရှင်ဖြစ်တဲ့တာပေါ်မှာကျင်လာတဲ့မိခင်တော်မှာတာဇူလေးအပေါ်မှာဗလိတာငယ်လေးအပေါ်မှာစသရတိခံပြီးတော့ခွင့်လွှတ်နိုင်တယ်မြတ်စွာဘုရားမှာဆိုအမနာကြီးကျယ်တဲ့ကရုဏာပဲအဲ့ဒီကရုဏာကြောင့်လည်းပဲတန်တရားရဲ့ဓာတ်ကိုလည်းခံနိုင်တယ်တတ္တဝါတွေရဲ့ စော်ကားမှုကိုလည်းပဲတိခံနိုင်စွမ်းရှိခဲ့တယ်။ဘဝဆက်ဆက်ကဒီတိခံမှုတွေဟာကျင်နာမှုတွေဟာအရှင်ရပြီးတော့အားကြီးပြည့်ခဲ့တာ။လူသားဖျားလောင်းမှာရှိတဲ့ကရုဏာဆိုတာတော့ထားလိုက်စမ်းပါ။တခါတခါမှာဖျားလောင်းဟာတိရိစ္ဆာန်ဘဝမျိုးလည်းရောက်ရတယ်။တစ်ချိန်ကမြောက်ဘဝရောက်သွားတယ်။အစာရှာရင်းကနွားပြောက် ရှားလို့ကြောက်ထဲကြနေတဲ့ပုံသားတယောက်တွေ့တော့အလွန်ကျင်နာသနာတယ်တွေ့တွေ့ခြင်းပဲနှစ်သိမ့်အဲဒီကြောက်ထဲခုံချလိုက်တယ်အားရှိပါတယ်မြောက်ကြီးကအကြီးကြီးပါတယ်အဲဘယ်လိုပထမဆုံးစမ်းတတ်သေးတယ်အဲ့ဒီကြောက်ထဲကြနေတဲ့လူနဲ့ကိုယ်လေးကျင်နဲ့မျှတဲ့ကြောက်တုံးကြီးကိုပေါ့လေမှပြီးတော့ ပထမဆုံးစမ်းသပ်လိုက်တယ်အောင်မြင်သွားတယ်ရှိဥစွာဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေ့လို့ဆင်းရဲကလွတ်စေခြင်းတာကရုဏာဖြစ်သွားပြီမြတ်ဘုရားရောက်တာတော့မှဒီကရုဏာဟာအရှိမပြတ်ပဲနဲ့ပါသွားပုံလေးတွေရှိပေါ့တကယ်လို့ရှိဥစွာလူကိုပွေ့ပြီးတော့အပေါ်မှာတင်လိုက်လို့ရှိရင်မအောင်မြင်ရင်ဒုက္ခရောက်ဖွယ်ရရှိတယ်ဒီတော့ပထမဆုံးစမ်းသပ်အောင်ပါပဲ ပထမဆုံးအောင်မြင်သွားပြီးမှနောက်ဒုတိယတစ်ဆင့်ဆက်မယ်ဆိုတဲ့အနေနဲ့ဉာဏ်ပါလာတယ်အဲ့ဒီဒုက္ခိတတ္တဝါရဲ့ခုအလေးချိန်နဲ့မျှတဲ့ကြောက်တုံးကြီးကိုပေါ့လေစမ်းသပ်လိုက်အောင်မြင်သွားတယ်ဉာဏ်ပါလာပြီကရုဏာရှိတိုင်းလည်းပဲဒုက္ခကမကယ်တင်နိုင်ပါဘူးဉာဏ်ရှိတိုင်းလည်းပဲကရုဏာမရှိဘူးဆိုလို့ရှိရင်လည်းမကယ်တင်နိုင်ပါဘူးကြောက်ဖျားလောက်မှဒီမှာကရုဏာလည်းရှိတယ်ဉာဏ်လည်းရှိအောင်မြင်သွားပြီးတော့နောက်တစ်ချီအตาရာပွေ့ပြီးတော့ ခုန်တက်လိုက်တာအောင်မြင်သွားတယ်ဒီခါမှာမောပန်းတော့တအောက်အနာယူရင်းကပေါ့လေအဲဒီကနာကြောက်တဲ့အပေါ်ရောက်သွားတဲ့ပုဂ္ဂိုလ်ကရုပ်မာတဲ့စိတ်ထားတွေဝင်လာပြီးတော့မြောက်ကြီးတက်ပြီးတော့ဒီမှာအိမ်ယူသွားဖို့ရသူကြံစီတယ်ကောင်းလည်းပဲခဲနဲ့ထုတ်လိုက်တာတခါတဲ့သွေးတွေကျလာတာပဲဒါပေမဲ့လို့စိတ်မချမ်းသာဘူးတော့ဖြစ်တယ်လေစိတ်တော့မဆိုးဘူး ဒီဒုက္ခိတတ္တဘာကိုဒီတိုင်းပြစ်ထားရလားဆိုတော့မပြစ်ပါဘူးအတင်ဟာပြင့်လည်းကြရသေးတယ်အတင်ဟာလည်းပဲဒုက္ခရောက်လုပ်သေးတယ်ဒါတော်သလားပေါ့ပြစ်တော့တင်ပါတယ်ဒီမှာထားခဲ့လို့ရှိရင်ဆက်ပြီးတော့ဒုက္ခတွေရောက်မှဆိုတာနေလို့ဘုရားလောင်းဟာခေါင်းကကြတဲ့တွေးလမ်းပြပြီးတော့ဗောလေလူတွေသွားတဲ့လမ်းအထိကိုလိုက်ပူရှာသေးတယ်ဘယ်လောက်တိခံခွင့်လွတ်တဲ့စိတ်ဟာတိရစ္ဆာန်ဘဝရောက်တာတော့မှ ပြီးခံနိုင်တယ်လေဆိုတာကရုဏာကြီးပါတယ်ဆိုတာရှိပါဘဝဆက်ဆက်အဲ့ဒီကရုဏာကြီးစုခဲ့တာအလေးချိန်ရခဲ့တာမှာအဲ့ဒါအကြောင်းရင်းပြည့်စုံခြင်းဆိုတာညာလဲကရုဏာလဲပါတယ်ညာလဲပါတယ်ဒီမှာအဲ့ဒီလိုဘဝဆက်ဆက်တတ္တဝါဒီပေါ်မှာကျင်နာတဲ့ကရုဏာဟာအလေးချိန်ရတာဘုရားဖြစ်တဲ့အခါဘယ်လောက်ကရုဏာကြီးကြီးမားမလဲဘယ်လောက်ကြီးကျယ်မလဲဆိုတာဘယ်လောက်ပြည့်စုံမလဲဆိုတာနှိုင်းရှင်ကြည့်ဖို့ပါပဲ။ ဖြည့်ပြည့်သွားပါပြီ။နောက်ညပိုင်းကျမှပဲဆက်ပြီးတော့ပြောပါတော့ဒီနေ့ဒါလောက်ပဲတက်ကြပါ